မနေ့ကဝိရိယသံဃောရှင်ရဲ့လက္ခဏာရတ္တဒီစုပဒံစာရင်းနဲ့လက်ထိနှစ်ခုပေါင်းစပ်ပြီးတော့ထိုက်တန်သမီးရှင်းရှင်းဟောထားပါတယ်ဒီနေ့ဝိရိယသိချင်းအကြောင်းပါဠိတော်နီးနဲ့အထိုက်တန်နီးပေါ့အဲဒါကိုသင်ပြပါမယ်သစ္စာကတော့ရိုးရိုးလေးပဲ ဝိရကံဝတ်ပြင်ဖြစ်ဖို့မိကြပါလေမိကြပုံကတော့ဒီကုလို့အာရမဓာတုအစရှိချာအလေးထားပြီးကျိုးစားမပြအာရမဓာတ်ခေါ်တဲ့ဝိရိယကတကူတဲ့သူတို့ကတော့အစာပြုတ်ကျိုးကအထုံးတာပါပဲဝိရိယစပြုတ်ရဝိရိယစနှိုးတာပါလေဝိရိယစစလိုက်တာ တရားနယ်လည်းရောက်လာလို့ရှိရင်တရားထုတ်တဲ့နည်းလေးကိုကြည့်ပြီးတော့ဒီမှာနှလုံးသွင်းမယ်လို့ဒီလိုတင့်တော်တဲ့နည်းနဲ့ပေါ့စိတ်ကိုစက်လုပ်ပြီးတော့ဝိရိယစပြိုးလိုက်ဟောဖောင်းလာပြီနာမှလို့ရှိရင်ဖောင်းလာပြီနာစဒါလေးကိုမလွတ်အောင်စပြိုးလိုက်ဟာပညာစလို့ရှိရင်ပညာပေါ့လေ လှမ်းနေလှမ်းနေမလို့ရအောင်အခြားခြားမူရာတွေလည်းပဲလှမ်းနေလှမ်းနေမလို့ရအောင်အစပြိုးလိုက်တာအဲဒါမှဓာတုခေါ်တယ်အဲဒီအစပြိုးပြီးတော့နှလုံးသွင်းနေရင်ကအကြောင်းအရာဆိုတာစိတ်ရရဲကြအကြောင်းကိုပေါ်လာလို့ရှိရင်ကောတစ္ဆခေါ်တဲ့အပြင်းဓာတ်ဝင်လာတတ်တယ်အဲဒီအပြင်းဓာတ်ကလွတ်မြောက်အောင်ကိုအကျိုးပါအထုအနိကမဓာတုခေါ်တယ်။ပောတိသမထွံ့မြောက်အောင် တစ်ဆင့်တိုးပြီးတော့ကျိုးပေါ်အထောက်ဖို့ပေါ့အဲဒီမိကမတာလည်းရှိရတယ်အဲတော့ဒီလိုရှိရုံနဲ့ပြည့်စုံမလားဆိုတော့ပြည့်စုံလို့ဒီမိဘွားရဲ့တရားနဲ့ဆက်ပြီးတော့ပန်းတိုင်ထားရပါတယ်ဘယ်လောက်အထိဒီဘွားမှာကျိုးသားမယ်ဆိုတာပေါ့သတ္တဝါဖြစ်ပြီးတော့ဘယ်လေးပါးကလုံရောက်ရှင်တယ်ဆိုတာပေါ့အနည်းဆုံးပန်းတိုင်ပေါ့အဲဒီပန်းတိုင်ရောက်တဲ့အထိအစီအပြီးတစ်ဆင့်ပေါ့ညှင့်ပြီးတော့ကျိုးပါအထုတ်ပရိကမဓာတုခေါ်တယ် အဲ့ဒီဝိရိယဓာတ်၃ပါးတင့်တော်တယ်လို့ပေါ့လေနှလုံးသွင်းစဉ်းမြင်နေတာနှလုံးသွင်းစဉ်းမြင်လို့အစဉ်စဉ်စဉ်းမြင်ဖြစ်လာတဲ့ဝိရိယတွေဟာအဲ့ဒီဝိရိယသံဃာရှင်ဖြစ်ခြင်းအကြောင်းပဲဒီနေ့ဆောက်ရနေကြတယ်ဖြစ်ပြီးတဲ့ဝိရိယတွေဖြစ်ဖို့ဒီပြီးတဲ့ဝိရိယတွေလည်းပွားပြီးတော့နောက်ဆုံးပြည့်စုံသွားဖို့ရအတွက်ဖြစ်တယ်လို့ရိုးရိုးလေးနဲ့ဆောက်ရှာဟောပါတယ်သူပြောခဲ့တာကသာရပါပဲလက်တွေ့ကတော့ ယောဂီရှင်နဲ့ရောက်လာတဲ့ပုဂ္ဂိုလ်များအထုတဲ့နည်းလေးတွေကြည့်ပြီးတော့စိတ်ဥစွာအာယုန်နည်းနည်းပေါ့ရှိမှဖို့ရာကြောင့်ရဆက်ရတဲ့သဘောလေးနည်းနည်းလေးပါပဲသပြေဝအဲအာရမဓာတုဆိုတာအမှန်သင်စားပါပြေဝလားပြေလေးပါပဲအဲ့တော့တနေ့တနေ့ပေါ်ဒီပြေရင်းကပဲပို့ပြီးတော့ ဝိရိယလေးတွေကထက်သန်လာတယ်။နောက်သမာဓိလေးနည်းနည်းကောင်းလာတဲ့အခါကျတော့မခန္ဓာဝင်လေးတွေကိုယ်လေးဖြစ်လာရင်စိတ်ကလျှော့တယ်။လျော့တယ်။ထိုင်းနေတယ်၊မှိုင်းနေတယ်ပေါ့။ဒီတော့ငကိုကြနေကြအာရုံတွေမရတော့နည်းနည်းတက်တော့တက်တာနေနေကြနေတော့နည်းနည်းပြင်းလာလေးတွေပါလို့ခေါ်ရတယ်။အဲဒီပြင်းလာလေးတွေကို ရှုမှတ်ပဲပဲပဲပဲပြီးတော့သွားတော့ဝိရိယလေးတွေတစ်ဆင့်တိုးလာတာထူးရလာတာပြီးတော့ဆရာများကလည်းအားပေးတရားကျင့်မှကျင့်တဲ့ပုဂ္ဂိုလ်များကလည်းအားပေးတော့ရှိတဲ့ကလေးတွေဟာထူးခြားခြားတက်လာတယ်ထပ်တဲ့ကြလေးတွေဖြစ်လာတာတော့အနိကမဓာတုဆိုတာအမှန်တင်ရှားပါတယ်တခါတော့တစ်ဆက်ဆက်နေလိုက်ပြီဆိုလို့ရှိရင်ကျင့်တိုးပြီးတော့ပေါ့လေမငဲ့ရအောင်ပြီးမှလည်းတဲ့အခါကျတော့အငိုက်တွေကြီးပြီးတော့ကြီးတော့သွားတာ ကြည့်ကြည့်တော့တော့စိတ်ကလေးရတယ်ရဲတယ်ဘုရားတက်ကလေးကောင်းလာကောင်းမယ်ဟုတ်တာပဲအခုကအရှုံးပြရမလို့ဖြစ်နေတာအခုတော့ကျိုးစားပြီးတော့ရှိလိုက်တဲ့အခါကျတော့နိုင်မှုလေးကျင်းပြီးတော့စိတ်ကြီးကြီးသွားပါလားတဲ့ဟုတ်ပါလားကိုရဲပါတယ်နောက်ဝိရိယတွေလည်းပဲယောဂီမှာတိုးလာတာအာယုန်ကိုတိုးပေးတာရှိတယ်နှစ်ချက်မှရနေပြီးတော့၃ချက်၄ချက်မှခိုင်းတာဒီတလားတစ်ပိုင်းကနေပြီးတော့နှစ်ပိုင်း၃ပိုင်း အဲ၄ပိုင်း၅ပိုင်း၆ပိုင်းစပြီးမှတ်ခိုင်းတာဝိရိယလေးအစဉ်စဉ်စဉ်တိုးပြီးတာလေးဒါတော့အဲ့ဒီလိုအာယုံမတိုးပြင်လည်းလို့ဟိုအပူရခြင်းပေါ့လေစိတ်အားဆိုင်ပြီးတော့မှတ်ခိုင်းတာလေးစိတ်အားဆိုင်ပြီးတော့မှတ်ခိုင်းတော့စိတ်တိတာကဝိရိယလေးအစဉ်စဉ်စဉ်တိုးလာတာလေးတိုးတိုးတိုးတိုးလာတော့နောက်တော့ယုံနာနေသည့်ကြောင်းကျိုးသည့်မျက်စိရဲ့သဘောပဲဒီစိတ်ကလေးပေါ်ကြီးကလေးပြခတ်ခတ်တဲ့တည်းသိတာဝိရိယပြညာမဲလောက်ရောက်ပြီဆိုလို့ရှိရင် အာအာရတဝိရိယဆိုတာပေါ့အထုကတော့ဝိရိယရှိတယ်ဆိုတာတက္ကိတဝိရိယဖြစ်လာတယ်ဒီဝိရိယဟာကြလည်းမလို့ရလည်းမလို့အော်ဒီနည်းတိုင်းဆက်သွားလို့ရှိရင်ပြိပုံနာဝိရိယဖြစ်လာတာအာရိုးရိုးလေးပဲအာဆက်ကရောဟောတာအဲ့ဒီရိုးလေးရိုးရိုးလေးအထုလို့ရိုးရိုးလေးပဲရောက်နေဒီမှာဖြစ်နေတာသိရှင်းတယ်နော်အဲ့ဒါသာသီးနဲ့လူကပေါင်းစပ်ပြီးတော့ပြရအောင်အထာကရမှာတော့ ဝိရိယတဝါပြင်ဖြစ်ခြင်းရဲ့အကြောင်း7မျိုးပြသပါတယ်။အဲဒီ7မျိုးတွေကပထမမျိုးကတော့အပါယဘယပစ္စုခဏတာဆိုတာရှိရတယ်။အပေသေးတောက်ဖွယ်ရအပေသေးကိုဆင်ញင်ခြင်းတဲ့။အဲဒါဟာပေသေးဆင်ញင်တာဝိရိယတဝါပြင်ဖြစ်ခြင်းရဲ့အကြောင်းတရားပဲ။အဲဒီစကားစုမှာအပါယဆိုတဲ့စကားလေးနည်းနည်းပြောပြရစီ။အပါယဆိုတာအပအာယ။ ပါဠိတစ်ခုစကားလုံးတစ်ခုပေါင်းစပ်ထားတယ်။အာရဆိုတာကဒီချမ်းသာချမ်းသာနိဗ္ဗာန်ချမ်းသာချမ်းသာ၃မျိုးဖြစ်ပေါ်လာခြင်းအကြောင်းကုသတရားတွေကိုခေါ်ပါတယ်။အဲအပေဘောကအဲ့ဒီချမ်းသာတွေဖြစ်ခြင်းအကြောင်းကုသဟာဖြစ်ခွင့်သိမရကြကြပါဘူး။အကုသတွေပဲသိများပါတယ်။ အဲကြောင့်မလို့စိတ်ချမ်းသာ၃မျိုးဖြစ်ပွားခြင်းအကြောင်းကုသိုလ်မှကင်းကွာရာဘဝလို့ဒီလိုဆိုပါတယ်အဲဒါကိုအပါယလို့ခေါ်တယ်အဲဒီအပယ်လေးပါးတွေကပြိဿံကလွယ်လို့ရှိရင်ကျန်တဲ့ဟာတွေတော့ဘုံရိုက်ရှင်းမပြလို့ပါဘူးအဖြစ်လို့လဲဆိုတော့လူတွေသမီးနဲ့ရှိနေမြင်နေကောင်းတဲ့အရာမဟုတ်တော့ထားလိုက်ပါတော့မြင်စကောင်းတဲ့ပြိဿံအနေချင်းဘုံရိုက်ပြိဿံဘဝကိုလည်းနည်းနည်းရှင်းပြပါ တိရိစ္ဆာန်ဘဝမျိုးကိုစဉ်းစားကြည့်ကြပါကုန်းတတ္တဝါတွေအမျိုးမျိုးရှိတယ်ဒီတတ္တဝါတွေလည်းပဲအမျိုးမျိုးရှိတယ်လေထဲမှာပြန်တဲ့နေတဲ့တတ္တဝါတွေလည်းအမျိုးမျိုးရှိတယ်ဒီမှာအဲ့ဒီတတ္တဝါတွေမှာလူသားတွေလိုရှိကင်းအကျိုးရကုသိုလ်တရားတွေပါများဖြစ်နိုင်တယ်လို့ဆိုတာပါဒီတတ္တဝါတွေဟာမောဟအလွန်ကြီးတဲ့တတ္တဝါတွေလည်း ဟောလွန်ပြီးတော့သူတို့ရဲ့သိရံကိုလည်းပဲနားနေတဲ့တတ္တဝါကတည်ပြီးတော့မရှိလာပါဘူးရှိပါလားလူတွေပါပြီးပြတ်တန်းသွားတဲ့အခါကားတွေပါပြီးနဲ့သွားတဲ့အခါလမ်းမှာပုပ္ပဖွားကောင်လေးတွေဟာလူတွေလာတဲ့အခါကားတွေလာတဲ့အခါသူတို့မဆောင်တတ်ဘူးဒီလမ်းဖြတ်သွားလို့ဒီဘေးရန်ရှိတယ်ဆိုတာနားမလည်ဘူးသွားလိုက်တဲ့အခါကျတော့လူတွေမြင့်တက်သွားသေးတာပဲ ဒါတွေနင်းလို့ရှိရင်လည်းသေးတာပဲသူကဟုတ်လိုက်ရှိပြီးတော့သေးတာတွေအများကြီးရှိတယ်ဘယ်လောက်မောဟအာကြီးရဲ့ဘဝလဲဆိုတော့ကြည့်ပါဒါသူရဲ့ဘဝဟာအညမညာခါရိကအညမညာဝိညာဉ်တာဆိုတာပေါ့ရှင်းချင်းညစ်စေတက်ကြပြီးတော့အစာခံရတဲ့ဘဝတွေကောင်လေးတွေကိုအကောင်ကြီးတွေကနိုင်တယ်အဲ့ဒီကောင်ကြီးတွေကိုလည်းပဲတစ်ခါသူနိုင်တဲ့ကောင်တွေပေါ်ပေါ်လာတာကြည့်ပေါ့ဒါလူရပါတစ်ခါနိုင်နေသေးတယ်ကွာအဲ့ဒါကြီးကြည့်ပေါ့ အဲတော့အနိုင်ခံပြီးတော့တရားတဲ့ဘဝမျိုးဟာစိတ်ကြည်ကြည်လင်လင်နဲ့ဘယ်သိခွင့်ရမလဲမချမ်းမသာနဲ့တရားပါပဲမချမ်းမသာနဲ့တရားတယ်ဆိုလို့ရှိရင်ဒီတတ္တဝါဟာဒီလိုဘဝမျိုးကလွတ်နိုင်ပါတော့မလားစဉ်းစားကြည့်ပါခဏကြောက်ဆက်ကောင်းတဲ့ဘဝပဲသူတို့မှကြည့်တော့ဒါနကုသိုလ်ဆိုတာလည်းပြုဖို့မရရှာပါဘူးသီလဆိုတာလည်းပြုဖို့မရှိပါဘူးအထူးအားဖြင့်စိတ်ဓာတ်တိုးမြင့်ပေးတဲ့ ပညာတိုးမြှင့်ပေးတဲ့သတိပဋ္ဌာန်ဘာဝနာမျိုးသမာဓိပညာဘာဝနာမျိုးဆိုဝေရောပေါ့ဘာမှသူတို့မှာသူတို့ပြေးနေစပ်ပြီးတော့အခွင့်အရေးတွေအပြည့်ဆုံးရှုံးနေတာပဲအာဟုတုတွေပဲအရှင်များတာပါပဲ။ဒါတိတ်ကြောက်စရာကောင်းတာဆိုတာပေါ့နော်။အရှင်ရပါတယ်။အဲဒီလိုအခါမျိုးမှာဝိရိယတံဝစီနေပွားဖို့မရတော့ဘူး။ ဒီလိုအခါမျိုးမှာဝိရိယကြီးပွားနိုင်တာပဲကိုယ့်ကိုယ်ကိုအားပေးရတယ်ယောဂီတဲ့မှာအခုခါဆိုလို့ရှိရင်ဒီလိုအားထုတ်ဖို့အချိန်ခါပဲတင့်အတွက်အားထုတ်ဖို့အချိန်ခါပဲမပေါ့နဲ့ဝိရိယမလျော့နဲ့ကြိုးစားအားထုတ်ဆိုတာပေါ့ဒီလိုအပေပဲဆင်ခြင်ပြီးတော့အားထုတ်လိုက်လို့ရှိရင်ဝိရိယကြီးထူးထူးခြားခြားကြီးတက်လာတတ်တယ်အဲဒါဟာ ဝိရိယပွားရင်အဲဝိရိယဖြစ်ခြင်းအကြောင်းချက်တစ်မျိုးတွေကပထမဆုံးအကြောင်းပါပဲနောက်ဒုတိယကတော့အာနိသံသဒသဝိတာတဲ့အကျိုးအာနိသင်ကိုရှိမြောခြင်းအကျိုးအာနိသင်ရှိမြောခြင်းဆိုတာကသာသနာ့ရေးကြုံကြိုက်တဲ့အခါလောကုတ္တရာတရားဟာမိမိတို့အတွက်တကယ်အကျိုးစီးပွားအဖြစ်ပါမယ် သရုပ်တရားတရားတစ်မျိုးမျိုးတမက်တစ်ဖိုးလောက်မှမရဘူးဆိုလို့ရှိရင်တန်တရားရှိတိဆောက်သွားကြအောင်ပါမလားကြောက်เสียကောင်းတယ်တရားကြီးရပြီဆိုလို့ရှိရင်တော့လဲဆုံးပဲကြီးရလို့ဆိုရင်နည်းလားသာဟာသရုပ်တရားတရားရခြင်းအကျိုးအမြတ်ပဲอืมပြီးတော့ရှင်းတဲ့ပုဂ္ဂိုလ်ဟာဒီလက္ခဏာတရားကိုးပါမရဘူးတမက်တူဘုရားမမရနိုင်ဘူး ဝိရိယရှိတဲ့ပုဂ္ဂိုလ်ကအဲ့ဒီတရားတွေရနိုင်တာပြီးတော့အထုအမထုလို့ရှိရင်မရအထုလို့ရှိရင်ဒီအကျိုးတွေရပါလားပြင်းမနေနဲ့လို့အထုကြည့်ရင်ရနိုင်တဲ့အကျိုးတွေကိုဆင်ခြင်လိုက်လို့ရှိရင်ဝိရိယတွေကသိကြတက်လာတယ်အဲ့ဒါဝိရိယသဘောကျဖြစ်ခြင်းရဲ့ဒုတိယအကြောင်းပါပဲတတိယအကြောင်းကတော့ကမဏဝီထိသစ္စရခဏသာဆရာဆရာရှိတဲ့ပုဂ္ဂိုလ်ကျော်များရဲ့ သွားရလမ်းစဉ်ကိုဆင်ခြင်ခြင်းတဲ့အခုကြောက်နေရတဲ့တတိပဋ္ဌာန်လမ်းကြောင်းဟာတာမင်ရမဟုတ်ဘူးဖြည်းဖြည်းတော့ပွင့်တော်မူသွားတဲ့မြတ်စွာဘုရားရဲ့သစ္စေကဗုဒ္ဓတွေတက္ကသဝကမဟာသဝကတွေပေါ့အဲဒီပုဂ္ဂိုလ်ကျော်ကြီးလျှောက်သွားတဲ့လမ်းကြောင်းပါအဲဒီပုဂ္ဂိုလ်ကျော်ကြီးလျှောက်သွားတဲ့လမ်းကြောင်းတင်ရောက်နေတယ်ပုဂ္ဂိုလ်အားပေးရတယ်အဲဒီလမ်းကြောင်းကို ပြင်းပြင်းကြီးနဲ့လျှောက်လို့မဖြစ်ဘူးပြင်းနေလို့ရှိရင်တော့ဒီလမ်းရောက်မတဲ့လမ်းမတွေရောက်ပြီးတော့ဒီဒုက္ခရောက်ပါပဲလမ်းမတွေရောက်ပြီးတော့ဒုက္ခရောက်မဲ့အခြေအနေကိုမြင်ပြီးတော့ရှိကသူတော်ကောင်းတွေလျှောက်တဲ့လမ်းကြောင်းဆင်ញင်လိုက်လို့ရှိရင်သီတိတာတာကြီးလုံလောက်ကြီးကြီးတိုးလာတယ်။ဘုရားတန်ဖိုးရှင်ကြီးဖြစ်နိုင်လောက်တဲ့အထိဖြစ်လာတယ်။အဲဒါ တတိယဝိရသမစဉ်ဖြစ်ခြင်းအကြောင်းပါဒီတော့အဲ့ဒီပုဂ္ဂိုလ်ရဲ့အခြေအနေကိုသုံးသပ်ကြည့်ပေါ့ဒီပုဂ္ဂိုလ်ကလောကဘက်မှာဆိုရင်အမျိုးအားဖြင့်အနွယ်အားဖြင့်လည်းမြင့်မြတ်တဲ့ပုဂ္ဂိုလ်ကြီးပစ္စည်းစိတ်ချမ်းသာနေရခြင်းလည်းပဲဒုက္ခနဲ့သူလူရဲ့အစဉ်တမ်းမြင့်မြတ်နေရတဲ့ပုဂ္ဂိုလ်ကြီးပြီးတော့လောကမှာအဆင်မပြေတာနဲ့ကြုံလို့တရားချာကြတဲ့ပုဂ္ဂိုလ်ကြီးမဟုတ်ဘူး လောကမှာအရှင်ပြေနေတော့မယ်သတ္တရရာလူကြီးအရှင်တန်ကြီးနဲ့နင်းနေတော့မယ်တရားချာကြတာပြီးတော့လောကမှာကောင်းပြီဆိုတဲ့စိတ်ချမ်းသာကြီးစွန့်ပြီးတော့ဒီသတိပဋ္ဌာန်လမ်းကြောင်းလျှောက်တာယောဂီစိတ်ချမ်းသာတွေတဲ့ဆပေါင်းများဆိုတာဒီလမ်းလျှောက်လို့ရှိရင်ချမ်းသာတွေရနိုင်တယ်ဆိုတဲ့အင်ကြီးရဲ့အပြည့်အဝနဲ့လျှောက်ကြတာ ချမ်းသာရေးအပြည့်အဝလည်းရတာပဲဘုရားဆိုလို့ရှိရင်ဘုရားဖြစ်ပြီးတတ္တဝါတွေအကျိုးကိုတည်ဖို့သွားလိုက်တာတတ္တဝါတွေလမ်းမှရောက်နေတဲ့ဟာကိုလမ်းမှပြသွားလိုက်တာနဲ့လားတမအဲ့ဒီလိုပုဂ္ဂိုလ်လူကြီးတွေရဲ့ရှောက်သွားတဲ့လမ်းကြောင်းဟောရောက်နေတာသမန်ကရှံကတန်ဖိုးမဲ့လုံးလုံးမဖြစ်ဘူးဆိုတာပေါ့ဒီမှာ အဲ့ဒါကြီးတွေးချက်ပြီးတော့နားလည်ဖို့ဆိုပါတယ်မိမိတို့ဟာအဲ့ဒီလမ်းကြောင်းမှန်ကိုလျှောက်ပြီးတော့မိမိရဲ့စိတ်ဓာတ်ကိုတိုးမြှင့်ပြီးတော့အသိဉာဏ်ဤဆင်းဆင်းပွားပြီးနောက်ဆုံးမဉ္ဇဏ်ဘုံဉာဏ်နဲ့နိဗ္ဗာန်မျက်မှောက်ပြုနိုင်တဲ့ပုဂ္ဂိုလ်တွေပဲတာမပုဂ္ဂိုလ်တွေမဟုတ်ဘူးဆိုတာပေါ့လေလမ်းကောင်းမှန်ကိုရှောက်နေတဲ့ပုဂ္ဂိုလ်တွေပဲဆိုကိုယ့်ကိုအားပေးပြီးတော့ပေါ့လေအထုတ်လိုက်လို့ရှိရင်ဝိရိယတွေတက်လာပြီးတော့မကြခင်မဲ့တရားတွေထုတ်တက်သွားနိုင်တယ် အဲ့ဒါလိုအထုတ်ကြပါဆိုတဲ့အကြောင်းဒီနေ့သုံးခုမြောက်အကြောင်းဖော်ပြရင်းကပဲတရားသိနိုင်ကြလို့ဆိုတဏှာကြီးပါပါပြီ။ကျန်တဲ့အကြောင်းတွေတော့နောက်ဒီမှာဆက်ပြီးတော့ပြောရအောင်။